သတ္တမာရတိနအဲကရှိခုမြောက်မက္ခထံဝခေါ်တဲ့တရားအကြောင်းပြောပါမယ်။ဥจิကိစ္စခေါ်တဲ့ယုံမတန်တရားတွေကြော်ပြီးတော့တရားတွေအထုတ်လို့ထိုက်တန်တယ်များတရားသဘောလေးတွေတွေ့သွားရင်စိတ်ကြီးဝင်တတ်တယ်။အဲဒါသံဝခေါ်တဲ့မာနပါပဲ။ဒါတော့ စိတ်ကြီးတွေဝင်ပြီးတော့လည်းပဲပြုခဲ့တဲ့ကျေးဇူးတွေကိုလည်းပဲဖြည့်ဖြတ်တတ်တဲ့သဘောသူဘာပြုခဲ့တဲ့ကျေးဇူးတွေပေါ့ပြုထားတဲ့ကျေးဇူးတွေကိုလည်းပဲမပေါ်ရအောင်လို့ဖုံးဖိတဲ့သဘောတွေလည်းပဲအကြောင်းအလျော်ဆိုဖြစ်တတ်တယ်အဲ့ဒီတည်းကရှိဥစွာမာနဖြစ်ပုံလေးတွေပြောပြီးတော့နောက်အချင်းချင်းမက္ခ ခံပပေါ့လေအဲ့ဒါလေးလည်းပဲဆက်လက်ပြီးတော့ပြောပါမယ်ပထမဦးဆုံးမာနဖြစ်ပုံကတော့တရားအထုတ်တဲ့အခါတရားသဘောလေးကြီးထိုက်တန်တယ်များတွေ့လာရင်အောင်ွယ်အတဲဟုတ်ပါလားဒီသာတရားကြီးဖြစ်လာလိုက်တာဆိုတော့ပထမတော့ရိုးရိုးပါပဲတည်တည်ရပါလိမ့်ဖြစ်ပြီးတော့ဒီတရားမျိုးငါ့မှာသာဖြစ်တာပါတရား ဖြစ်တာမှဟုတ်ပါမလားဆရာကြီးလည်းပဲတရားတော်ပြနေတာပဲငါတို့အတွေ့ကောင်းတာဟုတ်မှဟုတ်ပါမလားခြားခြားယောဂီလည်းပဲငါလူကြီးရစားစားအထုတာဟုတ်ကဲ့လားငါလူအတွေ့ရှိရလားစသည်ပေါ့လေကိုရထားတဲ့တရားလေးအကြောင်းပြုပြီးတော့စိတ်ကြီးတက်ကြွပြီးမာမနာတွေဖြစ်တတ်တယ်မာနာဆွဲတစ်မျိုးပေါ့အထူးအားဖြင့် ရှိတိရတဲ့အာယုံတို့ရဲ့ဖြစ်ပေါ်ပြီးတခဏချင်းပြက်ွယ်သွားကိုတွေ့ရတဲ့အခါမျိုးမှာဥပဒနိပက္ခိတာပဲရောက်တဲ့အခါမျိုးမှာတရားမှန်နေအများကြီးတက်တတ်တယ်။အဲ့ဒါတွေသိအရေးကြီးပါတယ်။မာနကိုကျမ်းဂန်များမှာမာနောဥနတိလက္ခဏောအဟံကာရသာသောဥဒ္ဓမာရကပိစုပ္ပထာနာလို့ဆိုထားတယ်။မာနဟာတဲ့။ ဥနတိလက္ခဏာစိတ်ကြွခြင်းလက္ခဏာရှိတယ်။လက်များဟာတိုင်နဲ့နေတဲ့ထောင်ထားလို့ရှိရင်လွတ်နေတယ်လို့ပြောတယ်။ဒီမှာတော့တက်ပြီးတော့လွတ်နေတာလည်းခါငါကဘာဆိုတာပေါ့လေ။อืมငါကလုံနိုင်တယ်။ငါကအားထုတ်နိုင်တယ်။ငါကသူများတဲ့တာတယ်။တည်ရနေမတူဘူးစသည်ပေါ့လေ။အဲ့ဒီလိုဖြစ်လာတဲ့အခါကျတော့ တက်ကြွတဲ့အချင်းအရာအနေနဲ့ပေါ့။အဲလိုသဘောတွေထင်ရှားတာပဲဒီမှာ။အဲ့ဒီလိုဖြစ်လာတော့စိတ်ဟာဘာနဲ့တူလဲဆိုတော့မတောက်တော်ကြီးဖြစ်လာတယ်။စိတ်ကြတာဥရမရကဘာဝလက္ခဏောထံဘောဆိုတာပါ။မတောက်တော်ကြီးုတ်တယ်ကြီးထိုင်ထားတယ်လို့ပေါ့ဒီမှာတောက်တော့ဘူးအဲလိုဖြစ်နေတယ်တပည့်ကြီးငွေများထုံလုံးကြီးယူထားလို့ရှိရင်တောက်တော့ကြီးဖြစ်နေတယ်ပေါ့တောက်တော့ကြီးဖြစ်နေတော့ ကိုကအตาရင်ထားတော့သူရအောက်မကျွတော့ဘူးဦးမကျွတော့ဘူးခေါင်းထောင်ပြီးတော့ရင်ကော့ပြီးတော့တရားရဲတော့အသွင်တစ်မျိုးဖြစ်သွားတယ်အဲ့ဒီလိုဆိုလို့ရှိရင်သူရဲ့စိတ်နဲ့စိတ်ထားနဲ့ကိုယ်မူရာဟာမနှူးညံ့တဲ့အပိုင်ရောက်သွားပြီနေပြည့်တဲ့အပိုင်ရောက်သွားပြီအဲ့ဒီလိုမနှူးညံ့တဲ့အပိုင်ရောက်လာရင်သူ့မှာကစိတ်တွေကကြမ်းလာတော့သူတို့ပြုတဲ့ကျေးဇူးတွေလည်းပဲ နားမလည်ပဲဖြစ်သွားတယ်ကျေးဇူးဆက်ရမှလည်းပဲမတည်ပဲဖြစ်သွားတယ်ကျေးဇူးလည်းနားမလည်ကျေးဇူးကျေးကိုလည်းပဲဆက်ရမှမတည်လို့ရှိရင်တော့တင်ထားတဲ့ကျေးဇူးကိုတော့မှဖြစ်လို့ဖြစ်စီလုတ်ချင်တဲ့သဘောကြီးအဲ့ဒါကြီးလည်းပေါ်လာတတ်တယ်မက္ခတရားဇူးကြီးပေါ့ပေါ်လာတဲ့အမှန်ကြောက်စရာကောင်းတယ်အဲ့ဒီမက္ခတရားကိုလက္ခဏာရတပြုပဒါအနေနဲ့ကျမ်းဂန်များမှာဒီလိုပြထားတယ် ရကုဏလက္ခဏလက္ခဏောမခေါ်တဲ့လက္ခတရားစုဟာသူတခုပြုတဲ့ကျေးဇူးတွေကိုဖြည့်ချက်ချင်းဖြစ်စည်းပြည့်ခြင်းလက္ခဏာရှိတယ်သူတခုရဲ့ဂုဏ်တွေနှိမ့်ကျသွားအောင်တန်ဖိုးနဲ့အောင်လုပ်တတ်တယ်လို့ဒီလိုဆိုလိုပါတယ်တန်ဖိုးကြအောင်လုပ်တတ်တဲ့အပြင်နည်းနည်းလေးမှတန်ဖိုးမထင်ရှားအောင်ဆိုပြီးတော့တနည်းနည်းနဲ့ ဖုံးလည်းဖုံးဖြစ်တတ်တယ်။ဒီနေရာဌာနမှာကျမ်းဂန်စုံမိတ်ချက်တွေပေါ့လေ။လူတွေနဲ့ယဟန်တွေမှာဖြစ်တတ်တဲ့မက္ခတရားအကြောင်းလေးတွေနည်းနည်းခွဲပြီးတော့ပြောပြရစီ။ကျမ်းဂန်များမှာနှမျိုးခွဲပြီးတော့ပြပုံကတော့လူကြောင့်တယောက်ယောက်ဟာပေါ့လေ။ရှင်သာသနာတတ်တဲ့သူဦးဦးကဆင်းရဲလို့အဲ့ဒီဆင်းရဲတဲ့ဘဝနေပြီးတော့ ခြေအနေကောင်းမြင့်မသွားအောင်ဆောင်ရွက်ပေးလိုက်တယ်။နောက်တစ်ချိန်မှာအချိန်တွေကောင်းရောက်သွားတော့ကျူးတဲ့ကျေးဇူးတွေမေ့ကြောက်ပြီးတော့ပေါ့လေ။တင်ကကျုပ်ကိုဘာများပြုပေါ်ရပါသလဲဆိုတာပေါ့လေ။ပြုထားတဲ့ကျေးဇူးကိုနားမလည်တဲ့အချိန်ဖြစ်ဖြစ်တဲ့အပိုင်းရောက်တာဒါလူမှာဖြစ်တတ်တဲ့ဟာတွေပေါ့။ ဖြစ်တတ်တဲ့သဘာဝကတော့ငယ်ရွယ်စဉ်ကာလကစပြီးတော့ပေါ့လေမိဘတွေကကျူးတဲ့ကျေးဇူးပေါ့လေမိဘကျေးဇူးအတတ်ပညာပေးတဲ့ဆရာသမားတွေမိကောင်းဆွေကောင်းတွေကပေါ့လေအဲဒီလိုစပြီးဖြင့်သူတစ်ပါးတို့ကပြုထားတဲ့ကျေးဇူးတွေဒါသူသူကိုယ်ကိုအနည်းအများတော့ရှိကြတာပါပဲအဲဒီကျေးဇူးတွေကိုကျေးဇူးလို့မထင်ပဲနဲ့ပါလေ မတင်ပဲနဲ့ငါမှာသူတို့ပြုထားတဲ့ကျေးဇူးတွေဘာရှိသလဲလို့ဒီလိုအမျိုးမျိုးထင်မှတ်ပြီးတော့ကျေးဇူးကံတာတွေဒါလောကမှာရှိပါတယ်အဲ့ဒါလူတွေဖို့ရမှာဖြစ်တတ်တဲ့ကျေးဇူးကံပုံကြီးပြီးတော့ရဟတော်များမှာဖြစ်တတ်တဲ့ကျေးဇူးကံပုံမျိုးကတော့တချို့တချို့ရဟတော်များတရားနယ်ထဲမှာဆိုလို့ရှိရင်ရဟန်းတော်နဲ့တူတဲ့ကမ္မထဆရာများလည်းပဲဒီတဲ့ထည့်သွင်းပြီးတော့ယူရမှာပါပဲ။ အဲဒီလိုပုဂ္ဂိုလ်တွေဟာခန့်ငယ်ငယ်ရွယ်ရွယ်ရှည်လူချင်းကာလကစပြီးတော့ဗောလေဆရာဥပိ္ပဇေများပစ္စည်းလေးပါးနဲ့ထောက်ပံ့ပြီးတော့ရှင်းမြောက်တာမျိုးစာပေပို့ချပြီးတော့ထောက်ပံ့တာမျိုးကိုလို့စိတ်ထားရင်ပါယဉ်ကျေးအောင်လို့တရားနိလန်းကြီးပြပြီးတော့ထောက်ပံ့တာမျိုးပေါ့လေအဲဒီထောက်ဆရာသမားများထောက်ပံ့ယူပြီးတော့ကြီးပွားသွားတဲ့ဒီဟာလေးညာအချို့ပေါ့ ရဟမဟုတ်ပြီမဲ့လို့တရားနယ်ကကမ္မထမ်းဆရာတွေပေါ့အဲဒီပုဂ္ဂိုလ်တွေဟာအပြောကောင်းအဟောကောင်းအပြကောင်းလို့အများတကာကကြည်ညိုကြတယ်ညံ့လို့ကြတယ်စသရာလည်းပဲဒီစိလလဘာတွေနဲ့ပူဇော်ကြတယ်အဲဒီကကြတော့စိတ်ကြီးတွေဝင်ပြီးတော့ဆရာကျေးဇူးတွေမသိတော့ဘူးမေ့သွားပြီ စောင့်ဆရာတွေကသူဟာဘယ်ရကစပြီးတော့သူ့ကိုစာပေတွေသင်ကြားပေးလိုက်တာပဲတရားတွေကြားလိုက်တာပဲဒီလိုအခြေအနေရောက်လာဟာငါတို့ဆရာကြီးရဲ့ကျေးဇူးပဲလို့ပြောလို့ရှိအောင်ပဲ။ဘာများကျေးဇူးပြုလို့တော့ကိုယ်အစွမ်းနဲ့ကိုယ်ဖြစ်လာတာစသည်ပေါ့လေ။မာနတွေထောင်လွှားပြီးတော့ဒေါသတရားတွေနဲ့ဆရာသမားတွေပြုထားတဲ့ကျေးဇူးတွေဖြစ်တတ်တယ်အဲဒီရှိပါတယ် အဲ့ဒါရဟန်းတော်များမှာဖြစ်တတ်တဲ့မေခတရားစုအကျဉ်းချုပ်ပါပဲဓမ္မမိသားစုထဲမှာဓမ္မတွေ့စัจကြတဲ့ပုဂ္ဂိုလ်ချင်းအကြောင်းအားလျော်စွာပေါ့လေအဖို့အထိပြဿနာလေးတွေကတော့နည်းနည်းများများပေါ်တတ်ပါတယ်အဲ့ဒါလိုပေါ်လာပြီဆိုရင်လောကီမိသားစုထဲမှာသူဦးမှာ ပြဿနာတစ်ခုပါလာပေါ်လာလို့ရှိရင်မိသားစုတွေဝိုင်းပြီးတော့မေတ္တာကရုဏာကြီးပါးစွာထားပြီးတော့ဖြည့်ရှင်းနိုင်လေရဲ့ဓမ္မနေတဲ့မှာလည်းပဲအမျှော်မြင်ကြီးစွာထားပြီးတော့မေတ္တာကရုဏာကြီးကြီးမားမားနဲ့ဖြည့်ရှင်းနိုင်တဲ့သူတော်ကောင်းစိတ်ဓာတ်မျိုးကိုသိရေးကြည့်ပါလေအဲဒီလိုသူတော်ကောင်းစိတ်ဓာတ်အခြေခံပြီးတော့ကျောင်းအားလျော်စွာစေတနာကို ရှိတဲ့ပြဿနာသိသိတဲ့ပြဿနာလည်းပပြောက်အောင်လို့ဖြည့်ရှင်းရမယ်အကူအညီပေးရမယ်အစပေါ့တချို့တချို့ပုံပုံများမိမိမှာထိခိုက်လာမယ်သို့မဟုတ်မိမိနဲ့ပတ်သက်တဲ့လူစုပေါ်ဒီထိခိုက်လာမယ်ဆိုရင်တရားရည်နည်းပဲဖြစ်ဖြစ်တွေ့ဝိုက်တဲ့နည်းနဲ့ပဲဖြစ်ဖြစ်ပတ္တရာပုဂ္ဂိုလ်ရဲ့ဂုံတိတ်ခါနှိမ့်ကြသွားအောင်လို့ပြုတတ်တဲ့အလေထားတွေလောကမှာဖြစ်တတ်ပါတယ် ဒီလိုဂုံသိက္ခာကြီးကြအောင်လို့တန်ဖိုးတွေရောသွားအောင်လို့ပြုလုပ်တာဟာတစ်ဖက်သားပုဂ္ဂိုလ်ကတန်ဖိုးကြအောင်လုပ်ပြီမယ်လို့ရှိဥစွာမိမိမှာတန်ဖိုးတွေကျသွားတဲ့အဖြစ်ကိုတော့စဉ်းစားရပါတယ်။ကျန်ကံများမှာပြထားတာမက္ခတရားဟာဘာနဲ့တူတယ်လဲဆိုတော့သူတထူးကိုမကျေနပ်မှုဖြစ်ပြီးတော့ပေါ့လေနစ်နာသွားအောင်လို့ မစင်နဲ့ယူပြီးတော့ပြစ်လိုက်တယ်လို့ပဲတဲ့တစ်ဖက်သားပုဂ္ဂိုလ်မစင်စင်မှာကဒုတိယပဲပထမဆုံးကိုကမစင်ကန်ရတော့မှာကို့မှာတော့ပေလူလဲသွားပြီအနာသက်တွေလည်းပဲစိုးစိုးဝါနိုင်ရပြီကို့အရင်ခံရတယ်အဲ့ဒါကိုကိုလည်းပဲမသက်တာဘူးသူများလည်းပဲသူများအတွက်လည်းပဲအကျိုးမရှိဘူးဒီတော့ ကျေးဇူးဆိုတာမျိုးကကျမ်းပါပြီးတော့တင်ရတာတူပါတကယ်လို့မတင်တိတရားအောင်တော့မှကျေးဇူးကနဲ့အနေမျိုးမရောက်ရအောင်ပေါ့လေသူတော်ကောင်းပြီးခွင့်လို့တိခါတဲ့သဘောမျိုးတွေပေါ့လေအဲ့ဒါကြီးရှိဖို့တော့သိအရေးကြီးပါတယ်အပြင်လောကမှာပဲဖြစ်ဖြစ်အထူးအားဖြင့်တရားနယ်ထဲမှာပဲဖြစ်ဖြစ်ပေါ့လေဒီတရားတွေကအမှန်ကောင်းတဲ့တရားတွေပါတရားတွေရှောင်ထိုင်ရင်သိကောင်းတာပါ ကျမ်းဂန်များမှာဥပရိတာလေးမှတ်သားစရာပြထားပါတယ်။ယသဒုက္ခသခြာယာယနိစီဒေယေယဝါသသသာခဏဗိဒေယမိတ္တဒုဘောဟိပါပခောတဲ့။ခီးသွားတဲ့အခါမှာမောပန်းတော့အရေးအာဝါဒကောင်းတဲ့တစ်ပင်ကိုတောင်းဖြစ်ဖြစ်တော်တော်ကြာကြာဖြစ်ဖြစ်ခုနာတယ် ခရီးတင်မှလို့ခိုလာတဲ့အခါမှာဒီအပင်ကအမှန်တာယာတဲ့အရေးရနေတာပဲဒီအရေးကိုကျေးဇူးတရားမှမသိဘဲနဲ့တိပင်အကန့်ချက်ကြီးမချိုးရဘူးတဲ့တကယ်လို့ချိုးပြီလို့ရှိရင်ဒီပုဂ္ဂိုလ်ဟာမိစေကိုပြစ်မှားတဲ့ရုပ်ပါတဲ့ပုဂ္ဂိုလ်ဖြစ်တော့တာပဲတဲ့အဲဒီခိုနာစရာတစ်ပင်နဲ့ဥပမာပေးထားတာလေးတော်တော်မှတ်သားစရာကောင်းပါလား ပြီးတော့တူးတယောက်နဲ့ပတ်သက်လာလို့ရှိရင်နည်းနည်းပဲဖြစ်ဖြစ်များများများများပဲဖြစ်ဖြစ်ကိုယ်ကိုကျေးဇူးပြုဘူးပြီဆိုလို့ရှိရင်ပြုထားတဲ့ကျေးဇူးတွေကိုတည်လာလေပြီးတော့ဒီရလောလောဆယ်ဆက်ခွင့်မကြုံသေးတဲ့တောင်တော်မှကျေးဇူးတည်တတ်တဲ့တရားပေါ်လေဒါကြီးကတော့ဒီတိုင်းဒီတိုင်းမှာရှိထားပါရှိထားတော့ဒါမှသူတော်ကောင်းတွေလည်းဖြစ်နေတာမနကောင်းတဲ့တရားပါဒီနေရာဌာနမှာ ပုဂ္ဂိုလ်နဲ့ကျေးဇူးကိုခွဲပြီးတော့မြင်တတ်ဖို့ရအတွက်ကျေးဇူးတိတတ်တဲ့သားတယောက်ရဲ့အကြောင်းဝတ္ထုလေးနည်းနည်းပြောပြပြီးအတူချုပ်ပြီးတော့မြို့တစ်မြို့မှာတဲ့မုတ်ဆိုးမမိခင်ကြီးကိုအလုတ်ကျလုပ်ပြီးတော့လှုပ်ကျွေးနေတဲ့ပင်မကြီးစွာနဲ့လှုပ်ကျွေးနေတဲ့အမျိုးသားလေးတစ်ယောက်ရှိပါတယ်တဲ့သူမိသူမိခင်ကြီးကတော့မိခင်တီတီမတီကြည်ပါဘူး အခြားအမျိုးသားတွေနဲ့တိတ်တိတ်ပေါ်ပြီးဖောက်ပြန်နေပါတယ်။ဒါကယူသားသားနဲ့ပင်မကြီးစွာအမိကိုလှုပ်ကျွေးနေတယ်။မကြီးကအိမ်မှာနေပြီးတော့ဖောက်ပြန်နေတယ်ဆိုတော့အနီးပါးကသိကြတယ်။ပြီးတော့သားကိုအားလာတော့မိမိခင်ကလည်းပဲပုံရှုပ်ွယ်ရှုပ်ပေါ့လေ။အချိန်ကမြင်ကန်တော့မဖောက်ပြန်ရဲဘူးပေါ့။ တောင်ပိုင်းလိုအနီးပါးကသိကြတော့ရိုးသားသားနဲ့လှုပ်ကြည့်နေတဲ့သားကိုအကြောင်းစုံပြောပြတယ်။အဲဒီလိုအိနီးပါးတွေကသားကိုတိုင်တဲ့အခါမှာသားဖြစ်သူကဘယ်လိုပြန်ပြောသလဲ။အမေပြောသလိုသာနေပါစီဗျာတဲ့။အမေစိတ်ပြောလို့ရှိရင်တော်ပါပြီတဲ့။ကျွန်တော်အတွက်ကတော့အမေကိုလှုပ်ကြွေးဖို့ပါပဲတဲ့။ဒီနေရာဟာဒီနေရာမှာသားက ကျေးဇူးသတ်ဆရာပုဂ္ဂိုလ်နဲ့ကျေးဇူးဆိုတာခွဲပြီးတော့မြင်လိုက်ပါတယ်ဒီဝိတုကြောင့်မှာမိဘယုံမှမှုကတော့မိခင်ရဲ့တာဝန်ပါပဲပြည့်စုံဖို့ကတော့တားရဲ့တာဝန်ပဲဆိုတာဒီလိုခွဲပြီးတော့မြင်တယ်လို့ဆိုပါတယ်အဲဒီလိုသဘောထားရှိတဲ့မိခင်ကိုပြည့်စုံရမှာမိခင်အနေနဲ့သဘောထားပြီးတော့သဘောထားဖို့မဟုတ်ပါဘူး ကျေးဇူးရှင်ဆိုတဲ့ကျေးဇူးရှင်အနေနဲ့ပါကျေးဇူးရှင်ဆိုကျွေးကျေးဇူးကျွေးတွေမကြရအောင်လို့ပြန်ပြီးတော့ဆက်ရမယ်ဆိုရင်အတိစိတ်နဲ့ဒီဆောင်ရနေတာပါပြီးတော့ဒီဝတ္ထုကြောင့်အရာဆိုလို့ရှိရင်သူတော်ကောင်းစိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်တွေဟာကိုရောနောင်ပါဖို့ဒီတန်လျာရေးတွေကိုမျှော်တွေးပြီးတော့တင်းနေတဲ့ကျေးဇူးတွေကိုဖတ်တင်တယ်ဆိုတာပေါ့လေဒီမှာမှတ်ချက်ရပါတယ် စာထဲမှာဆိုတာကတော့ကျေးဇူးသက်ခံရသူဟာဘယ်လိုဂုဏ်အရေးချင်းတွေရှိမှဆက်ရမယ်ဆိုတာဒီလိုသတ်မှတ်ချက်မရှိပါဘူးပြုတဲ့ကျေးဇူးဆိုလို့ရှိရင်မိမိရောအစင်းလေးနဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဓာတ်လူပုဂ္ဂိုလ်ပဲဖြစ်ဖြစ်ကိုယ်ရဲ့အစင်းလေးနဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ပြုတဲ့ကျေးဇူးဒီနာလေပြီးတော့ကျေးဇူးကျွေးကိုဆက်ဖို့ကတော့ကျေးဇူးစားတဲ့ပုဂ္ဂိုလ်မှာ တာဝန်အမြဲတည်းရှိပြီဆိုတာပေါ့ဒီတိုင်းပဲနားလည်ဖို့ရပါပါပဲဒီနေရာဌာနမှာသုလဘအလွန်ရခဲ့တဲ့ပုဂ္ဂိုလ်နှစ်ဦးရှားပါတဲ့ပုဂ္ဂိုလ်နှစ်ဦးရှင်းချုပ်ပြီးတော့ပြောပြရတယ်ပထမပုဂ္ဂိုလ်ကတော့ပုပ္ပကာရီတဲ့ကျောင်းအားလျော်စွာပေါ့လေမေတ္တာကရုဏာထားပြီးတော့အကူအညီပေးတာကျေးဇူးပြုတာပေါ့ခေါ်ပါတယ်အဲ့ဒီပုဂ္ဂိုလ်ကလောကမှာရှားပါတယ် ဒီလိုတစုံတရာမျှော်လင့်ချက်မရှိဘဲနဲ့ပေါ့ကျေးဇူးပြုတာပေါ့ဒုတိယပုဂ္ဂိုလ်ကတော့ပြုတဲ့ကျေးဇူးကိုတည်နာလည်းကတင်ကြီးဖော်ကျူးတာတတဝီနောက်အခွင့်တင်လို့ရှိရင်လောလောဆယ်မဆက်နိုင်သေးဘူးတရားတော်မှာအခွင့်တင်လို့ရှိရင်ကျေးဇူးကိုဆက်ရမယ်ဆိုတာပေါ့ကျေးဇူးကျွေးပေါ့တင်နေမှသိတာအဲ့ဒီပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကလောကမှာသုလဘဆိုတာရဝိယဆဲရနေတယ်ရဝိယဆဲရနေဆိုတော့ ရှားပါတဲ့ပစ္စည်းတွေဖြစ်သွားတော့ရှားပါတဲ့ပစ္စည်းဆိုရင်တန်ဖိုးတွေတက်သွားတာပဲသိကောင်းလာတယ်မြတ်စွာဘုရားဆိုလို့ရှိရင်ဒီလောကလုံးမှာရှိဥစွာကျေးဇူးပြုတဲ့ဥပကာရီကြီးပဲဒါမြတ်စွာဘုရားရဲ့ဒီကမ္ဘာလုံးပေါ်မှာမေတ္တာကုဏထားပြီးတော့ရှိဥစွာကျေးဇူးပြုတဲ့ပုဂ္ဂိုလ်ကြီးတယ်ဆိုတာပေါ့လေဂုဏ်ကျေးဇူးတွေကိုဒီနာလည်းပြီးတော့မိမိတို့ကိုယ်တိုင်ကတိဉ္စကတ္တဝင်ပုဂ္ဂိုလ်ရာမှာတည်ပြီးတော့ မာနထံပမက္ခခေါ်တဲ့မသိတိ၁၀ပါးတွေကရှစ်ခုမြောက်ဒီစိတ်တကြီးကိုဖြိုဖျက်နိုင်ကြလို့တရားတွေရှင်းရှင်းတည်ပြီးတော့နောက်ဆုံးမသိတိတွေကိုနိုင်နိုင်လောက်တဲ့အထိကြိုးစားပွားများအားထုတ်ပြီးတော့ဆန္ဒစီဆန္ဒမှန်နေရတဲ့အထိအားထုတ်နိုင်ကြပါစေ။